အမေတရားတော်ကိုချမ်းသာတဲ့ဣရိယာပုနေထိုင်မျိုးဖြင့်ရုပ်သေးစွာနာကြားနိုင်ကြပါပြီ။သာသနာတော်တက္ကရာ2556ခုနှစ်လူတော်ဟာကောဇာတက္ကရာ1340 84ခုနှစ်ဘုရုခိမန္တနွေလရာသည်တပေါင်းလာပြည့်ကျော်ရှိရနေ ဒီနေ့ရှင်မင်းဝသာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ဓမ္မပဒအခြားကထာမှာလာတဲ့ဓာရုသာကတိကဗုဒ္ဓဝတ္ထုကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနတရားလူပေးလူမှာပါ ဒါလေးဟာလည်းပဲဒီဓာတုသံဂတိကဗုဒ္ဓဝတ္ထုလေးဟာမိမိတို့အခုကျောင်းသူကျောင်းသားများတွေတကယ်မှတ်သားစရာဝတ္ထုလေးတစ်ခုပါပဲသူဟာလည်းပဲဒါကြောင့်လဲဆိုတော့အခုမိမိတို့ကျောင်းသူကျောင်းသားများမိမိတို့ရဲ့ပညာရေးအတွက်တစ်နှစ်တာကာလပတ်လုံးကျောင်းစာနဲ့လုံးပန်းနေရတယ် ကျောင်းစာနဲ့လုံးပန်းပြီးတော့ဘာသာတရားတွေကိုဘာသာရေးတွေကိုဘာမှမလုပ်နိုင်ကြဘူး။ယခုကျောင်းစာမပွဲတွေပြီးပြီဆိုတဲ့အခါကျတော့မှကိုယ့်ရဲ့ဘာသာတရားလေးနဲ့ချစ်တွေ့မှုရချစ်တွေ့မှုရတယ်ဆိုရင်လည်းလို့လည်းပဲဒီဘာသာတရားတွေကိုဒီလိုတစ်ခဏလေးလောက်ချစ်တွေ့ပြီးတော့လေ့လာရုံနဲ့ဘာသာတရားရဲ့အကြောင်းကိုကောင်းကောင်းသိနိုင်မှာမဟုတ်ဘူး။ဒါတွေဟာအမြဲမပြတ် ထိတွေ့ပြီးတော့အမြဲတမ်းနှလုံးသွင်းနိုင်မှကိုယ်ဘာသာရဲ့အနှစ်သာရကိုကိုကောင်းကောင်းကြီးသိနိုင်မှာအဲဒီတော့အဲဒီလိုကိုဟာအနှစ်သာရတွေရှိအောင်ကိုဟာပြည့်ပြည့်ဝဝကြီးမလစ်လာနိုင်အမထုတ်နိုင်သေးဘူးကိုမြတ်စွာဘုရားရှင်ရဲ့ဂုံတော်လေးတွေကိုအာရုံပြုခြင်းအပြင်တနည်းအားဖြင့်မိမိရဲ့တန်တမှာဗုဒ္ဓဂုံဓမ္မဂုံတန်ခါဂုံ ဘုရားတရားတန်ခါယရဏသုံးပါးကိုဂုံကျေးဇူးလေးကို အောက်မေ့အနှံ့ရပြီးတော့နေလိုက်ခြင်းအပြင်မိမိတို့မှာမကောင်းကျိုးတွေကလွတ်ကင်းသွားနိုင်ပုံလေးတွေကိုခွန်ကြီးတို့ဒီနေ့ပြောပြပေးမှာဖြစ်ပါအဲဒီမှာဘုရားရှင်ကိုရောမြတ်ကြီးဝေလုံဝကျောင်းမှာတရင်သုံးပြီးတော့နေစဉ်ပေါ့ဝေလုံဝကျောင်းဆိုတာကရာဇဂိုမြို့မှာပဲမြို့မှာလေ ဒေတဝေါကျောင်းတော်ကြီးကသာဝတိမြို့မှာဒေတဝေါကျောင်းကပြည်မြို့မှာလေအခုမြတ်စွာဘုရားဟာဝေလုံးကိုကျောင်းတော်မှာတရင်သုံးနေဘယ်ကျောင်းမှာတရင်သုံးနေအချိန်အဲ့ဒီဝေလုံးကိုကျောင်းတော်မှာတရင်သုံးပြီးတော့နေတဲ့အချိန်အခုဒီဝတ္ထုဇာကျောင်းလေးပေါ်လာအဲ့ဒီဝေလုံးကိုကျောင်းတော်မှာတရင်သုံးပြီးတော့နေတဲ့အချိန်မှာရာဇဂျုံမြို့မှာ တငယ်ချင်းနှစ်ယောက်ရှိတယ်ဒီကလေးတငယ်ချင်းနှစ်ယောက်ပေါ့ခုသားတို့သမီးတို့အရွယ်လေးတွေဖြစ်မှာပေါ့ခန့်ငယ်ငယ်ကလေးလေးဒီလောက်အရွယ်တော့ဟုတ်မှာမဟုတ်ဘူး၄၅6တန်းအရွယ်လေးတွေလောက်ဖြစ်မှာအဲဒီတော့ဒီတငယ်ချင်းလေးနှစ်ယောက်မှာတယောက်ကသမ္မာဒိဋ္ဌိအယူရှိတယ်တယောက်ကမိစ္ဆာဒိဋ္ဌိအယူရှိတယ်နှစ်ယောက်ဟာတငယ်ချင်းဖြစ်နေကြတယ် အဲဒီတငယ်ချင်းဖြစ်နေကြတော့ဒီတမ္မာဒိဋ္ဌိအယူရှိတဲ့ကလေးကလည်းပဲကိုယ့်ရဲ့တမ္မာဒိဋ္ဌိအယူဝါဒလေးကိုအမြဲတမ်းနှလုံးသွင်းနေတယ်မိစ္ဆာဒိဋ္ဌိအယူရှိတဲ့ကလေးကလည်းပဲသူ့ရဲ့မိစ္ဆာဒိဋ္ဌိအယူဝါဒအတိုင်းပဲသူ့ရဲ့အာကိုရာ သူ့ရဲ့ကိုယ်ပဲဖြစ်ကြရဖြစ်တဲ့ပုဂ္ဂိုလ်တွေကိုအများအားနှလုံးသွင်းတယ်။အဲဒီမှာဒီနေ့သူတို့နှစ်ယောက်ဂုံရင်းထိုးရန်ကစားကြ။ဘုန်းကြီးတို့ခုခေတ်ပြောမယ်ဆိုရင်ဂေါ်လီလှိမ့်တန်းပေါ့ အဲ့လိုနှစ်ယောက်ဟာတကယ်ချင်းနှစ်ယောက်ဂုံရင်းထိုးတာကစားကြတဲ့အခါအဲ့ဒီမှာတမ္မာဒိဋ္ဌိအယူရှိတဲ့ကလေးလေးကနမောဗုဒ္ဓတာသူကရွတ်ဆိုရင်ဂုံရင်ထိုးတော့မယ်ဆိုရင်သူ မျက်စိလေးမှိတ်ပြီးတော့တခါလေလက်ဦးလေးချီပြီးတော့နမောဗုဒ္ဓတာဗုဒ္ဓတာမြတ်စွာဘုရားအားနမောရှိခိုးပါ၏ဘုရားဘုသူရှိခိုးတာလေ ဘုရားရှင်ကိုရှိခိုးတယ်ဘုရားရှင်ရဲ့ဂုဏ်ကိုသူအာယုံပြုတယ်သူအာယုံပြုပြီးတော့ကောလီကိုဂုံချင်းလေးကိုထိုးလိုက်တယ်ကောလီလေးကိုစိတ်လိုက်တယ်ပေါ့ဟိုမိစ္ဆာဒိဋ္ဌိအယူရှိတဲ့ကလေးကလည်းပဲနမောအရဟံတတ္တသူတို့ကိုးကွယ်တဲ့ဆရာကြီးတွေကယဟန္တာပုဂ္ဂိုလ်ကြီးတွေလို့သူတို့ယုံကြည်တယ်သူယုံကြည်တဲ့အတိုင်းပဲသူကလည်းနမောအရဟံတတ္တ အရဟံတတယဟန္တာပုဂ္ဂိုလ်များအားနမောရှိခိုးပါ၏သူသူ့ရဲ့ယဟန္တာပုဂ္ဂိုလ်ကြီးတွေကိုယ်ွယ်ရာဖြစ်တဲ့ပုဂ္ဂိုလ်ကြီးတွေကိုသူရှိခိုးအာယုံပြုပြီးတော့သူခုံရင်ထိုးတယ်ဒါပေမဲ့မနိုင်ဘူးသမာဓိတိအယူရှိတဲ့ဒီကလေးလေးကနမောဗုဒ္ဓတာလို့ဘုရားရှင်ရဲ့ဂုဏ်ကိုအာယုံပြုပြီးတော့ထိုးလိုက်ရင်နိုင်သွားတယ်အဲဒီတော့အချိန်ပေါင်းများစွာသူဟာရှုံးနေတဲ့အခါကျတော့မိစ္ဆာဒိဋ္ဌိအယူရှိတဲ့ကလေးလေးက သူကဘာကိုများသူအာယုံပြုပါလိမ့်။အဲဒီမှာသူ့ကိုလည်းလည်းအာယုံပြုကြည့်တယ်၊ဂရုစိုက်တယ်၊သိချာဂရုစိုက်ကြည့်ကြည့်တယ်။သူရွတ်ဆိုတာလေးကိုလည်းပဲနားထောင်တယ်။နားထောင်တဲ့အခါနမောဗုဒ္ဓသာဗုဒ္ဓသာမြတ်စွာဘုရားရှင်ဟာနမောရှိခိုးပါ၏။အဲဒီမှာဘုရားရှင်ရဲ့ဂုဏ်ကိုအာယုံပြုပြီးတော့သူဟာရှိခိုးတယ်ဆိုတော့ငါလေးပဲသူ့လိုပဲငါလိုအောင်ပါပဲ။အငြင်းမ်းနဲ့ရှုံးနေတယ်ငါနမောအရဟံတတ္တ ငါရဲ့ယဟန္တာကိုတော်ကြီးတွေကိုကြောအားတာငါမနိုင်ဘူးအဲ့တော့သူကတော့ဖြင့်နမောဗုဒ္ဓတ္တဘုရားရှင်ရဲ့ကိုယ်ကိုပဲအာယုံပြုပြီးတော့သူဟာကြောတယ်ဗုဒ္ဓတရဏဂစ္ဆာမိဓမ္မတရဏဂစ္ဆာမိသံဃာတရဏဂစ္ဆာမိဗုဒ္ဓမြတ်စွာဘုရားကိုတရဏကိုးကွယ်ရာဟူ၍ဂစ္ဆာမိစိကပ္ပိခုဘုန်းကြီးတို့ ီလာများခံယူဆောက်တည်တဲ့အခါကျတော့တရဏဂုံဆောက်တည်မယ်ဆိုပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိမဆောက်တည်ကြဘူးလား။ဒါမြတ်စွာဘုရားရှင်ကိုကိုးကွယ်ရာဟူ၍စီကပ်ပါ၏။မြန်မာလိုဆိုရင်မြတ်စွာဘုရားဟောကြားထားတဲ့တရားတော်ကိုကိုးကွယ်ရာဟူ၍စီကပ်ပါ၏။မြတ်စွာဘုရားရှင်ရဲ့တတိသသံဃာတော်မြတ်ကိုကိုးကွယ်ရာဟူ၍စီကပ်ပါ၏ တရားတရားတန်ခါယရဏသုံးပါးကိုငါကိုးကွယ်ရဟူ၍စိကတ်တယ်ငါကိုးကွယ်တယ်ဒီလိုပေါ့အဲဒီလိုဆိုတော့ဒီသမဋိဋ္ဌိအယူရှိတဲ့ကလေးကဒီတရားတရားတန်ခါယရဏသုံးပါးရဲ့ကိုယ်ကိုအာယုံပြုပြုပြီးတော့သူကစိခိုးပြီးတော့မှကိုယ်လေးနှိမ့်တယ်ကိုယ်ရင်းထိုးတော့နိုင်တယ်အဲဒီမှာဒီမိစ္ဆာဋိဋ္ဌိအယူရှိတဲ့ကလေးကလည်းသူ့လိုငါနဲ့လေ့ကျင့်အောင်မယ်အမြဲတမ်းကလေးကလေ့ကျင့်နေတယ်နမောဗုဒ္ဓသာဗုဒ္ဓသာမြတ်စွာဘုရားနမောရှိခိုးပါ၏နမောဗုဒ္ဓသာဗုဒ္ဓသာမြတ်စွာဘုရားနမောရှိခိုးပါ၏ နမောဓမ္မတဓမ္မတမြတ်စွာဘုရားဟောတဲ့တရားတော်အားကြီးနမောရှိခိုးပါဤနမောတန်ခတတန်ခတမြတ်စွာဘုရားရှင်ရဲ့တန်ခါတော်ဒီတတန်ခါတော်များအားနမောရှိခိုးပါဤအဲဒီမှာကလေးကအဲ့ဒါကိုအလေးအကျင့်လုပ်ပြီးတော့နေတော့အမြဲတမ်းအလေးအကျင့်လုပ်နေပြီဆိုရင်စိတ်ထဲမှာမစွဲဘူးလားစိတ်ထဲမှာစွဲသွားတယ်အလေးအကျင့်လုပ်ကြည့်အခုမိမိတို့အခုတရားရှုမှတ်တဲ့အခါမှာလည်းတရားရှုမှတ်တာလေးကိုအလေးအကျင့်လုပ်ကြည့်ရင်ချက်ချင်းပဲ ဒီအလေးချင်းတွေခိုင်မြဲသွားတာနဲ့တပြိုင်တည်းဘယ်ရှင်ဖြစ်ဖြစ်တတိယနိုင်အာယုဆက်လိုက်တာနဲ့ဘောင်းနဲ့ပိန်နဲ့တတ်မိသွားတယ်သူကသူအဲဒီလိုပဲဘုရားရှင်ရဲ့ဂုဏ်ကိုအာယုပြုနေတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီဂုဏ်ကိုအာယုပြုလိုက်တာနဲ့တပြိုင်တည်းအဲဒီမှာစိတ်ကတန်းပြီးတော့ဒီဂုဏ်တော်ပေါ်မှာအာယုရောက်သွားတယ်အဲဒီမှာကလေးလေးကဒါပဲနမောဗုဒ္ဓတနမောဓမ္မတနမောသံဃတဘုရားတရားတန်ခါရဏသုံးပါးကိုနမောရှိခိုးပါဤဆိုပြီးတော့ဒါကိုပဲကလေးက အသေးချင်းလုံးနေတယ်အဲ့ဒီအချိန်မှာ ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတောထဲမှာသွားပြီးတော့ရှင်းခုတ်ရတယ်ဒါရူသာဂတိကဆိုတာရှင်းခုတ်သမားထင်းလေသမားလို့ဒီပဲရထင်းလေတောထဲမှာခုတ်ပြီးတော့လဲပေါ်မှာတင်ပြီးတော့ကိုယ်အိမ်ကိုပြန်ယူလာပြီးဒီထင်းလေကိုဖြတ်တောက်ပြီးတော့ရောင်းစားရတဲ့မိသားစုပေါ်သူတို့ကအဲဒီမှာဒီနေ့မှာ ကလေးကအဲ့ဟာလေးကိုလေ့ကျင့်ပြီးတော့ရုပ်စုနှလုံးသွင်းနေတယ်ပွားများနေတယ်အဲ့ဒီအချိန်မှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်သားကြီးတော်ရဲကိုအဖေသွားမလို့အဲ့ဒီမှာတင့်ခုတ်မလို့ငါသားလိုက်ခဲ့အောင်မလားဆိုတော့လိုက်ခဲ့အောင်မယ်ဆိုကိုခေါ်သွားတော်ရဲမှာခေါ်သွားပြီးတော့အဲ့ဒီမှာတော်ရဲမှာရှင်းရှာတင့်ခုတ်ထင်းခုတ်ပြီးတဲ့အခါကဏ္ဍကြတော့နာနဲ့ပိုင်းလေးပဲထင်းခုတ်လို့ပြီးသွားပြီးတော့ကလက်ပေါ်မှာတင်ပြီးတော့အဲ့ဒီမှာပြန်လာတော်ရဲကပြန်လာ တောထဲကပြန်လာတဲ့ခါကျတော့ရေမိုးပေါ်လေနည်းနည်းနီးတဲ့နေရာပေါ့အဲ့ဒီနေရာလေးမှာနွားလဲလဲကိုနားမယ်ဆိုပြီးနွားတွေချွတ်ချွတ်ပြီးတော့အဲ့ဒီမှာရေစက်မှာချွတ်ထားလိုက်တယ်အဲ့ဒီသူတို့ချွတ်ထားတဲ့နေရာသူတို့နားတဲ့နေရာဟာပါရရာဇဂိုမြို့ရဲ့သုတ်တန်နဲ့နီးတယ်အဲ့ဒီနေရာလမ်းမှာရေအဝါဒကောင်းတဲ့တစ်ပင်အောက်မှာပဲနားပြီးတော့အဲ့ဒီမှာနွားတွေကိုလည်းပဲချွတ်ပေးထားတယ်ပြန်မှန်းနေပြီဆိုတော့ ရေလည်းတောက်ရအောင်မြက်ကလေးပါလေးလည်းစားရအောင်ဆိုပြီးလွတ်ထားတယ်။အဲဒီအချိန်မှာတပတ်နှစ်ယောက်ထမင်းတုပ်ဖြီးပြီးတော့ထမင်းစားနေတာ။ညနေစောင်းလာပြီဆိုတဲ့အခါကဏ္ဍကြတော့နွားတွေပါတွေကလည်းပဲတခြားနွားကြောင်သားတွေကလည်းကိုယ့်ရဲ့နွားအုပ်တွေလွတ်တော့အဲဒီလဲသမားရဲ့ထင်းလဲသမားရဲ့နွားတွေဟာအဲဒီနွားအကျုံတွေနဲ့ရောပါပြီးတော့တခါနဲ့ရာဇကြုံမျိုးတွင်ကိုလိုက်ပါသွားတယ် အဲဒီမှာဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကစားတော့ပြီးလို့တတိယလို့နွားတွေကြီးလိုက်တဲ့အခါကျတော့နွားတွေရှိတော့မရှိတဲ့အခါကျတော့သားကြီးငါသားဒီမှာစောင့်ရအောင်နော်အပြင်နွားတွေကိုလိုက်ဖမ်းအောင်မယ်ဆိုပြီးတော့လိုက်ရှာလိုက်တဲ့အခါကျတော့နွားတွေကနွားအုပ်ကြီးနဲ့တခါလဲပါသွားတယ်ရာဇဂျိုမျိုးပဲဒါနဲ့ပဲရာဇဂျိုမျိုးတွေဝင်ပြီးတော့လိုက်သွားအဲဒီမှာနွားအုပ်နောက်ကလိုက်ပြီးကိုနွားကိုရှာ ရှာပြီးတော့နွားရည်ရလို့မိလာပြီဆိုတဲ့အခါကျတော့မှပြန်ပြီးတော့ရာဇကြုံမြို့ကနေမြို့ပြင်ကိုထွက်ရမှာအဲလိုမြို့ပြင်ထွက်ပြီးတော့သားလေးနဲ့ထင်းလေးကိုတည်ရမှာဆိုတော့မြို့ပြင်ထွက်ဖို့ပြန်အလာမှာမြို့တကားကပိတ်သွားပြီတကားပိတ်တော့ဒီဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာနွားရည်နဲ့ယူပြီးတော့မြို့ပြင်ထွက်လို့ရပါဦးမလားမရတော့မြို့တကားပိတ်သွားတကားကြီးပိတ်သွားပြီဆိုတော့အဲ့ဒီမှာပဲတကားပေါက်မှာပဲ သူ့မှာသားလေးတယောက်နဲ့ဥမာလက်ကြီးချွတ်ထားခဲ့ပါတယ်။အဲတော့တကမိုးတွေကိုတောင်းပန်ပေးမယ်လို့လည်းဟိုကတောင်းဝန်ရဆိုတော့ဘယ်လိုမှဖွင့်မပေးဘူး။အဲလိုဖွင့်မပေးတဲ့အတွက်ကြောင့်မို့သူ့မှာလည်းပဲအဲ့ဒီတက္ကနာမှာပဲနေရ။ဟိုကလည်းပဲဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုမျှော်ရင်းမျှော်ရင်းနဲ့မိုးလည်းချုပ်သွား။အဲဒီမှာသင်လှဲရဲ့အောက်မှာပဲကလေးကခွေခွေလေးဖခင်ကိုမျှော်ရင်းနဲ့အိပ်ပျော်သွားတာ။ ဒီရာဇဂိုမြို့ဆိုတာကဘလူအင်မတန်ပေါ်တဲ့မြို့ပဲဒီရာဇဂိုမြို့ကြီးမှာဘုန်းကြီးတို့ယောဂီများဘေးကြီးသုံးပါးဆက်ကပ်ဘူးတယ်ဘေးကြီးဘယ်နှပါလဲဒီဘေးကြီးကျရောက်ဘူးတယ်သူတို့မှာဘလူဘေးကြီးကျရောက်ဘူးတယ်ယောဂန္တရဘေးကြီးကျရောက်ဘူးတယ်အဲဒီလိုပေါ့ငါ့မို့ခေါင်းပါခြင်းဘေးကြီးကျရောက်ဘူးတယ်အဲဒီလိုဘေးကြီးကျရောက် အဲ့လိုဘလူးတွေရှိတော့သုတ်တန်နန်းလေဆိုတော့အဲ့ဒီမှာသရေတစ်ပက်ဘလူးတွေပေါ့အဲ့ဒီလိုဘလူးတွေကညရောက်တဲ့အခါကာလကြတော့အစာရှာထွက်ကြတဲ့အခါမှာတငယ်ချင်းဘလူးနှစ်ကောင်အဲ့ဒီတငယ်ချင်းဘလူးနှစ်ယောက်ကလည်းရှိပေါ့တယောက်ကသမာဓိဋ္ဌိယူရှိတဲ့ဘလူးတွေတယောက်ကမိစ္ဆာဒိဋ္ဌိယူရှိတဲ့ဘလူးတွေဒါနဲ့အဲ့ဒီလိုသူတို့ပိုင်ဆိုင်ရာဖြစ်တဲ့နေရာကိုလက်ပတ်ပြီးတော့အစာရှာရှာတဲ့ခါမှာအဲ့ဒီကလေးလေးသွားတွေ့တာ ကလေးလေးသွားတွေးတဲ့အခါကျတော့မိစ္ဆာဒိဋ္ဌိယူရှိတဲ့ဘလူကဟာဟန်ကြတာပဲလေဒီကနေ့တော့ငါတို့ဥစားကလေးလေးဆိုတော့နုနုထွတ်ထွတ်ကလေးပဲဟန်ကြတယ်စားရတော့မှဒီနေ့အဆင်ပြေတယ်ပေါ့ဒါဒီကလေးစားမယ်ဆိုတော့သမာဓိတိယူရှိတဲ့ပုဂ္ဂိုလ်ဟာမလုပ်ပါနဲ့မလုပ်နဲ့ကလေးကကလေးလေးကိုမလုပ်ပါနဲ့ပြောတယ်။အိုးမရဘူးဒါငါတို့ပိုင်တဲ့ရောက်လာရင်တည်းငါတို့စားမယ်။စားမယ်ဆိုပြီးတော့ကလေးရဲ့ခြေထောက်လေးကိုတွားပြီးတော့ဘလူးကဆွဲလိုက်တာ ကလေးရဲ့ခြေထောက်ကိုဘလူပါလုပ်လိုက်တာလေသွားပြီးတော့ဆွဲလိုက်တယ်ဆိုရင်ကလေးလေးရဲ့စိတ်ထဲမှာကဗုဒ္ဓနုတ္တိဂုံတော်တွေစွဲမနေဘူးလားဂုံတော်တွေပဲသူစွဲနေတယ်အဲလိုဂုံတော်တွေစွဲနေတဲ့အခါကလည်းကြတော့နမောဗုဒ္ဓတနမောဓမ္မတနမောသံဃတဗုဒ္ဓတမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟာနမောရှိခိုးပါဤဖရာ နမောဓမ္မတဓမ္မတမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်အားနမောရှိကိုပါဤရှင်တရားနမောတန်ခါတတန်ခါတမြတ်စွာဘုရားရှင်ဤတပိတသံဃာတော်ရှင်မြတ်တို့အားနမောရှိကိုပါဤဘုရားလို့ကလေးကဒီဘုရားကုံတရားကုံတန်ခါကုံကြီးစွဲနေတော့ချက်ချင်းပဲအဲ့ဒီမှာသူ့ကိုကန်လိုက်တယ်တဲ့ပြည့်နဲ့ထိတ်လန့်ပြီးတော့နမောဗုဒ္ဓတနမောဓမ္မတနမောတန်ခါတဆိုရွတ်ပါလေရော အဲ့ဒီမှာဘလူးမှာတခါလေကျင်စက်နဲ့အတုခံရတယ်လို့ပဲတခါလေသူ့မှာတခါနောက်ကိုတွန့်လန်ပြီးတော့တခါလေလဲသွားဟာဘယ်လိုဖြစ်ပါလဲအဲ့ဒီကြတော့မှတမ္မာဒိဋ္ဌိယူရှိတဲ့ဘလူးကနေပြီးတော့ကဲမင်းတကယ်တမ္မာဒိဋ္ဌိအမြဲဖရာတရားတန်ခါယရဏသုံးပါးမြဲတဲ့ကလေးကိုမင်းပြမမိပြီအဲ့တော့ငါတို့ဒီပြမမိတဲ့ဓာန်ကိုငါတို့ထမ်းကြစို့အဲ့ဒီမှာဓာန်ထမ်းမယ်ဆိုတော့ကလေးကိုမိဘတပွဲစောင့်ရှောက်ရတယ် ဘာတပွဲစောင့်ရှောက်ရတယ်ဘေးရန်အန္တရာယ်တွေမကြရအောင်ဘေးကတခြားတခြားဘလူတပက်ဘေးတွေကမကြုံရအောင်သူတို့နှစ်ယောက်ကနေပြီးတော့ဘလူနှစ်ကောင်ကစောင့်ရှောက်ရတယ်တယောက်ကစောင့်ရှောက်ရင်းကနေတယောက်ကဒီဘယင်ရဲ့ပွဲတော်စာတွေတည်ထားတဲ့ပွဲတော်စာတွေထားတဲ့နေရာကနေပြီးတော့ပွဲတော်အုပ်ကိုသွားပြီးတော့မြို့တွင်းမှာသွားပြီးတော့ခိုးတယ်ခိုးပြီးတော့အဲ့ဒီမှာရွှေခွဲနဲ့ပွဲတော်အုပ်ကိုယူလာပြီးတဲ့အခါကျတော့ဒီကလေးလေးကို မိဘများတပွဲသူ့ရဲ့အမေနဲ့အဖေပုံစံပေါ့ဖန်ဆင်းပြီးတော့ကလေးကိုနှိုးပြီးတော့တခါနဲ့ဒီဘရင်ရဲ့ပွဲတော်စာတွေကျွေးတာကလေးကလည်းဆံလောင်မွတ်သိနေတာညနေစာဘာမှမစမ်းရသေးတဲ့အခါကျတော့မိဘနှစ်ပါးကျွေးနေတယ်လို့ပဲသူ့အာယုံထဲမှာထင်တယ်သူဒီကအမေနဲ့အဖေကနေပြုစုနေတဲ့ပုံစံအတိုင်းအဲဒီမှာပြုစုနေတော့သူစားစရာတွေစားစားပြီးပြီဆိုတဲ့အခါကလည်းကြတော့အဲဒီမှာ ကလေးကိုတခါမိဘနှစ်ပါးကပြုစုတယ်လို့ပဲအိယာပေါ်တိတ်ပေးတယ်လို့ပဲအိယာပေါ်မှာတိတ်ပြီးအိတ်သွားအဲလိုနဲ့အိတ်သွားတဲ့အခါကလည်းကြတော့ဘလူးနှစ်ကောင်ကသူတို့ရဲ့အဋ္ဌာန်နဲ့ဘယင်ကြီးတပါးရဲတာလျင်သူတို့ရဲ့ဘလူးများရဲ့အခရာကိုမြင်ပါသည်တခြားပုဂ္ဂိုလ်တွေမမြင်ပါသည်နဲ့ဆိုပြီးတော့အဲ့ဒီဘယင်ရဲ့ပွဲတော်အုပ်ကြီးကိုသူတို့ရဲ့ဘလူးရဲ့အခရာနဲ့ရေးမှတ်ပြီးတော့ထားခဲ့ထားပြီးတော့လဲပေါ်မှာတင်ထားခဲ့ အဲ့ဒီမှာလေးပုံမှာတင်ပြီးတော့မနဲ့အာရုံချင်းလို့လေးနဲ့ကသူတို့လေးပဲပြန်သွားပေါ့အဲ့ဒီမှာဘယင်အတွက်ပွဲတော်စာတင်မယ်ဆိုတဲ့အခါကျတော့ပွဲတော်အုပ်ကြီးတောက်သွားပြီဆိုတဲ့အခါတရင်ဖြစ်သွားတဲ့အခါကျတော့ချက်ချင်းပဲမြို့အပေါက်တွေကိုအကုန်လုံးလေးပဲလေးတံမြို့ပေါက်တွေကိုစစ်ဆေးတယ်မရအောင်မတွေ့ဘူးမတွေ့တဲ့အခါကျတော့မြို့ပြင်ရောက်သွားတော့ပြီထင်တယ်ဆိုပြီးမြို့အပြင်မှာလက်ပတ်ရှာတော့အဲ့ဒီကလေးကိုသွားတွေ့တယ် အဲဒီမှာလဲပေါ်မှာပွဲတော်အုပ်ကြီးတင်ထားတယ်ကလေးလေးကလက်အောက်မှာအိပ်ပျော်နေတယ်အဲဒီအိပ်ပျော်နေတဲ့ကလေးကိုနှုတ်ပြီးတော့ဒီကလေးဟာတရားခံမယ်ဆိုပြီးတော့ဖမ်းယူလာခဲ့တာအဲဒီမှာကလေးကိုဖမ်းယူလာခဲ့တာဟိုကလည်းပဲတကားပေါက်ဖွင့်ပြီဆိုတဲ့ဒါဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲနွားနှကောင်ဆွဲပြီးတော့လာခဲ့အဲဒီမှာကလေးမတွေ့တော့အဲဒီမှာဘရင်နန်းတော်ကိုဖမ်းပြီးခေါ်လာတဲ့အခါကျတော့ရှင်ဘုရင်ကြီးကပွဲတော်အုပ်ကိုကြည့်လိုက်တယ်ဆိုရင်လည်း ဘလူးများရဲ့ဒိဋ္ဌံအတိုင်းပဲပွဲတော်အုပ်ကြီးမှာဘလူးများရဲ့အခရာနဲ့ရေးထားတဲ့စလုံးတွေကို တွေ့တဲ့အခါကျတော့အဲ့ဒီကလေးကိုဒီစလုံးတွေကိုသင်ဖတ်တတ်သလားတဲ့ငါ့ကိုသင်သရုပ်တင်စမ်းဆိုတော့ကျွန်ုပ်ဓာတ်တွေမဖတ်တတ်ဘူးဒီလိုဆိုရင်သင်ကိုဒီပွဲတော်အုပ်ကြီးဘသူလာပေးတာလဲအမေနဲ့အဖေဟိုကဘလူးတွေကသူ့ရဲ့အမေနဲ့အဖေပုံစံလေးဖန်ဆင်းထားတာ အဲ့လိုဗန်ဆင်းပြီးတော့သူသားကိုကျွေးမွေးပြုစုတယ်လို့အဲ့လိုကျွေးမွေးတာပြုစုပြီးတော့မှအိတ်တာနေပါဦးဘယ်လိုသိတယ်လဲဆိုတော့အမေနဲ့အဖေကဒီမှာသမင်းကျွေးတယ်ဒီအုပ်ကြီးနဲ့ကျွေးတယ်ကျွေးပြီးတော့စားတယ်စားပြီးတော့ကျွန်တော်အိတ်ကျော်သွားတယ်အမေနဲ့အဖေအနားနားမှာရှိနေတယ်ပြုစုတယ်ဒါပဲသူသိတာဒါပဲဆိုတော့ဒီလိုဆိုရင်မဖြစ်သေးဘူးသူ့ရဲ့အမေနဲ့အဖေကိုခေါ်သေးဆိုပြီးရှိတော်ကိုခေါ်သွင်းတယ်အမေနဲ့အဖေခေါ်သွင်းတော့အမေနဲ့အဖေကဘယ်မလဲဆိုတော့အမေကအိမ်မှာအဖေကတကားဘဝမှာ အဲ့ဒီမှာမြို့ပြင်မှာအဲ့ဒီမှာတက်တဲ့အနေနဲ့ဆိုရင်လည်းတက္ကမူတွေပါခေါ်ဖြစ်တော့ဟုတ်တယ်ရှိနေတယ်ဒီမှာတက္ကမအဲ့လိုဆိုတော့အင်မတန်ကိုခက်ခဲနေတယ်ဒီစလုံးကိုလည်းဘယင်ကြီးကမြင်တာမြင်တာဒါရဲ့အတိတ်တွေကိုလည်းဘာမှမနားမလဲအဲ့လိုနားမလဲတဲ့အတွက်ကြောင့်မို့ဒီမိသားစုကိုမြတ်စွာဘုရားတန်ခေါ်သွားမှပဲဆိုပြီးတော့အဲ့ဒီမှာဘယင်မင်းကြီးကိုယ်တိုင်ပေါ့အဲ့ဒီထင်းလေသမားမိသားစုကိုထင်းကုတ်သမားမိသားစုကိုမြတ်စွာဘုရားတန်ခေါ်သွားတယ် ခေါ်သွားပြီးတော့မြတ်စွာဘုရားထံကိုဒီအကြောင်းအရာတွေနဲ့ဆက်ပြီးတော့ပေါ့လေဒါဘုရားရှင်ရဲ့ဂုံတရားတော်ရဲ့ဂုံတန်ဃာတော်ရဲ့ဂုံကျေးဇူးတွေပဲလားဘယ်လိုအကြောင်းကြောင့်ဒီကလေးကိုဒီမှာဒီလိုအဆောင်ရှောက်ပြီးပြုလုပ်တာလဲဆိုတဲ့အကြောင်းကိုမြတ်စွာဘုရားကိုမေးလျှောက်တာအဲလိုမြတ်စွာဘုရားမေးလျှောက်တဲ့အခါကလည်းကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးကသုပ္ပဗုဒ္ဓပပ္ပုဇန္တိသဒ္ဒါဂေါဓမ္မတာဝကံယေတံဒီဝသရတောသနေသံဗုဒ္ဓကတာတတိ ရေတံကျင်ကိုရမဘုရားရှင်ဤတပိသသာဝကတို့အားဒီဝါစာလေးခန်း၌၎င်းတောစာညာခန်း၌၎င်းနိစ္စံအမြဲမပြတ်ဗုဒ္ဓဂတတတိဘုရားဂုဏ်တော်ကိုအာယုံပြု၍ဖြစ်သောဗုဒ္ဓနုဒ္ဒတိကမ္မထံတိအတ္တိရှိပါ၏တတိဂေါရမသာဝကထိုဂေါရမဤတပိသသာဝကတို့သည် တရာကကတိတုပ်ပဗုဒ္ဓကောင်းစွာလိုခြင်းဖြင့်ပပုဇံတိနိုးတည်ကြည်ကြလေကုန်၏။အဲဒီမှာမြတ်စွာဘုရားမမြတ်စွာဘုရားရှင်ရဲ့တပိသားတဝကတွေဟာတဲ့အမြဲမပြတ်ဘုရားရှင်ရဲ့ဂုဏ်လေးကို အာယုံပြုပြီးတော့နေကြတယ်ဗုဒ္ဓနုတ္တိဂုဏ်လေးကိုဘုရားရှင်ရဲ့ဂုဏ်လေးကိုအဖန်ဖန်နှလုံးသွင်းနေတယ်ပေါ့။ အဲလိုဘုရားရှင်ရဲ့ဂုဏ်တွေကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေဟာသုပ္ပဗုဒ္ဓံပဗုဒ္ဓံတိအိယာကနေပြီးတော့ကောင်းစွာနိုးလာဘယ်နေရာကနေကောင်းစွာနိုးတယ်အိယာကနေပြီးတော့ကောင်းစွာနိုးလာကြတယ်ဘုရားဂုဏ်ကို အမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဘုသူဂုဏ်ကိုနှလုံးသွင်းတဲ့ပုဂ္ဂိုလ်လေအခုဘုန်းကြီးတို့ယောဂီများကိုယ့်အကူပဲပြန်နှလုံးသွင်းကြည့်ပေါ့

အရဟံလွန်ကဲထူးမြတ်သောသီလကိုတမာတိကိုပညာဂုဏ်နှင့်ပြည့်စုံတော်မူပေထတော်မိမိတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားရှင်ဟာသီလတမာတိပညာဂုဏ်နဲ့ပြည့်စုံသလားမပြည့်စုံဘူးလားနောက်ပြီးတော့မိမိတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာကိလေသာအပူရင်ကင်းသလားမကင်းဘူးလား လောဘဒေါသမောဟဆိုတဲ့ကိလေသာအပူတွေလုံးဝကင်းတော်မူတဲ့မြတ်စွာဘုရားဒီလိုကုန်နေနောက်ပြီးတော့တမ္မာတန်ဗုဒ္ဓဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့သစ္စာ၄ပါးတရားကိုလည်းပဲဆရာမကူပဲနဲ့မိမိလိုလိုကိုယ်တော်တိုင်သိမြင်တော်မူတဲ့မြတ်စွာဘုရားဒါတော့ဘုန်းကြီးတို့ယောဂီများဂုဏ်တော်တွေအဲ့ဒီဂုဏ်တော်တွေကဗုဒ္ဓောမြတ်စွာဘုရားဟာတရားအလုံးစုံကိုအကုန်လုံးသိတယ် ရသော်ဗျာမသိတဲ့တရားဆိုတာရောရှိရလားတရားလုံးစုံကိုအကုန်သင်သိတော်မူတဲ့မြတ်စွာဘုရားဒီလိုဂုဏ်လေးနဲ့ရောမြတ်စွာဘုရားမှာမပြည့်စုံဘူးလားဘဂဝါဘုံတော်အနန္တကံတော်အနန္တဉာဏ်တော်အနန္တနဲ့အဲဒီလိုဘုံတကိုးတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတဲ့အဲဒီလိုမိမိတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားရှင်ဟာဒီလိုဂုဏ်တွေနဲ့ပြည့်စုံတော်မူတယ်ဆိုတာကို အဲလိုဘုရားရှင်ရဲ့ဂုံကိုအဖန်ဖန်အောင်းမိအမှတ်ရပြီးတော့အိပ်ပျော်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဗုဒ္ဓနုတ္တိဘုရားဂုံကိုနှလုံးသွင်းပြီးအိပ်ပျော်သွားဘာဂုံကိုနှလုံးသွင်းသွားတာလဲအဲလိုဘုရားရဲ့ဂုံကိုနှလုံးသွင်းပြီးတော့အိပ်ပျော်သွားရင်အိရာကနိုးပြီဆိုရင်လည်းပဲအေးအေးဆေးဆေးချမ်းချမ်းသာသာကြည်ကြည်လင်လင်နဲ့အိရာကနေနိုးလာ သုပ္ပဗုဒ္ဓံပပုဇံတိကောင်းစွာအိယာမနိုးကြမ်းတာလေအခုဘုန်းကြီးတို့ယောဂီများအိယာကနိုးသလားမနိုးဘူးလားဆိုတယောက်နဲ့တယောက်ထနိုးဟာကဝုံဝုံဝုံနဲ့ထပြေးအဆောင်တန်ဝန်ရှိတဲ့ပုဂ္ဂိုလ်တွေကတကားလာခောက်မှတကားနဲ့ကြောင်ကြောင်ဘုံတိုင်းဆိုထပြေးထပြီးတော့ထသလားတကားဘောဖွင့်သလားဆိုတော့မဖွင့်ဘူးမိကလုတ်ထဖွင့်တာမိကလုတ်ဖွင့်ပြီးကရင်မဘုံဆို ပြန်အိတ်နေပြန်ဟုတ် ဒါကောင်းကောင်းလို့တာမဟုတ်သေးဘူးနော်ဘုရားဂုံကိုသိချာနှလုံးသွင်းသွားတဲ့ပုဂ္ဂိုလ်ဘုရားရှင်ရဲ့ဂုံကိုနှလုံးသွင်းနေတဲ့ပုဂ္ဂိုလ်အိယာကလာနှိုးစရာကိုမလိုဘူးသူဟာသူ့ကိုအလိုလိုအိယာကဆန်းရသာသာနဲ့နှိုးလာလိမ့်မယ်နောက်မြတ်စွာဘုရားရှင်ဟောကြားထားတဲ့တရားတော်ရဲ့ဂုံဘာရဲ့ဂုံလဲတရားတော်ရဲ့ဂုံဆိုတာကပက္ခတ္တ ကိလေသာရင်းကြောင်းကောင်းမွန်မှန်ကန်စွာဟောကြားတော်မူတဲ့တရားတော်တဲ့တန်ဋိဋ္ဌိကမျက်မှောက်ကိုယ်တိုင်ဒီတရားတွေကိုအခု အားထုတ်ရင် အခုကိုပဲဆင်းရဲငြိမ်းနိုင်တဲ့တရားတဲ့မြတ်စွာဘုရားဟောတဲ့တရားဟာနေ့အားထုတ်ရင်နေ့မှဆင်းရဲငြိမ်းနိုင်တယ်ညအားထုတ်ရင်ညမှဆင်းရဲငြိမ်းနိုင်တယ်မြတ်စွာဘုရားကတော့တန်ဋိဋ္ဌိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားလို့ပြောတယ်အခုဘုန်းကြီးတို့ယောဂီများအခုတရားအားထုတ်ရင်ချမ်းသာတာတွေ့နေတာလားဆင်းရဲတာတွေတွေ့နေတာလား ဒါအမှန်ပဲလေအမှန်ပြောတာပဲဒါဆင်းရဲတာတွေသူတို့တွေ့နေတာပဲအခုတရားတွေအထုတ်တဲ့အခါမှာအခုကြည့်ပါလားဟိုဘက်လှည့်ရဒီဘက်လှည့်ရတခါလဲနာရီကမထိုးသေးဘူးလားဖွင့်ကြည့်ရနာရီပဲ automatic ပဲမျက်စိကနာရီပဲရှိနေရတာအဲနာရီ automatic ဖွင့်ကြည့်ရအဲလိုဘေးကပုံပုံများဘာလုံးနေလဲဆိုကြည့်ရသူကငိုက်ကြည့်ဆိုရင်ကိုယ်ကခေါင်းဆိုင်ကြည့်ငိုက်ကြတာ တကယ်ကောင်းကောင်းအားထုတ်နေတဲ့ပုဂ္ဂိုလ်ကြသူတို့ကမကြည့်ဘူးအိတ်တဲ့လူလိုက်ကြည့်တာကြည့်ကြည့်ဆိုသူတို့လက်လက်အိတ်တာဟိုကဝဲရကြီးအိတ်နေရင်ဝဲရကြီးအိတ်နေတာပါအဲတော့တကယ်ကြိုးစားနေတဲ့ပုဂ္ဂိုလ်ကြည့်ရမှာရသော်ဘုရားရှင်ရဲ့တရားတော်ရဲ့ကိုဟာတဏှိတိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တယ်တဲ့အကာလိကအချိန်မရွေးဘူးတဲ့အကာလိကအချိန်မရွေးဘူးတဲ့အချိန်မရွေးအကျိုးပေးနိုင်တဲ့တရားတဲ့မနဲ့အထုတ်ရင်မနဲ့နေ့အထုတ်ရင်နေ့ညအထုတ်ရင်ညတဲ့ တန်ဋိဋ္ဌိကလည်းမျက်မှောက်တွေ့နိုင်တဲ့အေဟိပတိက လာပါရှုစားမှာကြည်စားမှာဒီတရားကိုအာထုတ်ကြည်စားမှာတကယ်အာထုတ်ကြည့်ရင် တကယ်ဆင်းရဲငြိမ်းပါတယ်လို့ကိုရဲရဲဝံ့ဝံ့အမှခံတိုက်တဲ့တရားတဲ့အခုမိမိတို့ကကောင်းကောင်းမှမကြိုးစားရသေးပဲပဲတကယ်ကောင်းကောင်းလုပ်ကြည့်ပေါ့တကယ်လို့ကြည့်လို့အခုဘုန်းကြီးတို့ညွှန်ပြတဲ့အတိုင်းသိသိချာချာများများမဟုတ်သေးဘူး9မိနစ်လောက်ကောင်းကောင်းလေးလုပ်ကြည့်9မိနစ်ကောင်းကောင်းကိုကြည့်မှရှုမှတ်နေရိုးသေးသေးရှုမှတ်မယ်ဆိုပြီးရှုမှတ်ကြည့်ပါ ခုဖောင်းအာယုပင်အာယုလေးပေါ်မှာတကယ်အာယုစိုက်ပြီးတကယ်ပဲစူးစိုက်ပြီးရှုကြည့်သားမှာဟိုကဝမ်းလိုက်ပြီးတည်ရခြင်းတင်းပြီးဖောင်းကန်လာတဲ့သဘောဖောင်းနေလို့ရှုလိုက်လေလေးပြန်ထွက်သွားလို့ဝမ်းလိုက်ပြီးရော့ကြပင်ကြသွားတဲ့သဘောကိုပင်နေလို့ရှုလိုက် ဖောင်းနေလို့ရှုလိုက်ပင်နေလို့ရှုလိုက်ဖောင်းနေပင်နေရှုနေတယ်အဲ့ဒီပုံမှာမတ်စိတ်လေးကထာခါထာခါထာခါထာခါတခါလေထာခါထာခါ10ချက်15ချက်20ချက်30ချက်30ကျသွားတယ် အဲ့ဒီပေါ်အာယုံမစိတ်လေးမိနေပြီဒီတင်းလာတာနဲ့အဲ့ဒီခါကျတော့ဖောင်းနေဆိုရင်တင်းလာတဲ့သဘောလေးတွေ့လိုက်ဘိနေဆိုရင်ရော့ကျသွားတဲ့သဘောလေးသိလိုက် ဖောင်းနေဆိုရင်တင်းလာတဲ့သဘောလေးသိလိုက်ဘိနေဆိုရင်ရော့သွားတဲ့သဘောလေးသိလိုက်ယောဂီသိနေတာကတင်းလာတဲ့သဘောလေးနဲ့ရော့သွားတဲ့သဘောလေးပဲသိတယ်အဲ့ဒီထဲမှာလောဘဆိုတာညာပါရလားကဲအဲ့ဒီထဲမှာဒေါသဆိုတာရောပါသေးရလားမောဟဆိုတာရောပါသေးရလား

အာယုမသိတွေမိနေတဲ့အချိန်လောဘနဲ့မွယ်မှုဒေါသမောဟကိလေသာတွေလုံးဝမကင်းဘူးလားဗျာအကုသိုလ်စိတ်တွေရောကင်းမနေဘူးလားကဲဒီချိန်လေးတွေဒါကြောင့်မို့အကာလိကအချိန်မဆိုင်ဘူးတဲ့ချက်ချင်းကြိုးပေးတယ်တဲ့ခွေးတို့ယောဂီများရေခဲတော့ကင်လိုက်ရင်အခုကင်ရင်အခုဘာဖြစ်လဲအခုအေးတယ်ငရုတ်တိအခုသွားစားရင်အခုဘာဖြစ်သွားလဲဆင်ញက်ခဲအခုကောက်စားရင်အခုဘာဖြစ်မလဲ ခုဒီတရားဟာလေတကယ်အခုအားထုတ်ကြည့်အခုစိတ်ပါလက်ပါအားထုတ်ကြည့်အခုဆင်းရဲမငြိမ်ဘူးလားလက်တွေ့တကယ်လုပ်ကြည့်ပါကိုပေါ့ပေါ့တန်တန်လေးသဘောထားပြီးဝှချိတန်းကြီးလောက်တာမျိုးတော့မလုံးနဲ့လေအခုကကမိမိတို့ထိုင်ရမယ့်အခြေဆိုပြီးတော့လားထိုင်နေရတာထိုင်တာထိုင်တာတချို့ပုဂ္ဂိုလ်ကထိုင်ရင်းကနေပြီးတော့တခါလဲပန်လာရဲဖုံးလှန်ပြီးတော့တခါဟိုနှိပ်ဒီနေနေဆရာကမရှိမှပဲနဲ့ဟိုနှိပ်ဒီနေနေ အဲ့ဒီလိုဆိုရင်ဘယ်လိုလုပ်ပြီးတော့ဒီတရားရဲ့ကျေးဇူးကိုကိုယ်ပါလှုပ်သိမလဲတရားရဲ့ရတာကိုဘယ်လိုလုပ်ခံစားရမလဲတရားကိုရိုးရိုးသေးသေးကျင့်ရင်တရားကအခုပြောသလိုဆင်းရဲတွေမှာမကြရအောင်ဒီဒုက္ခတွေမကြရအောင်မဆောင်ရှောက်ဘူးလားဆောင်ရှောက်တယ်အခုကြည်စမ်းပါဦးထင်းကုတ်သမားရဲ့သားလေးကိုဘလူရဲ့ဘေးရန်အန္တရာယ်ကနေပြီးတော့ဒီတရားကပြန်ပြီးတော့မဆောင်ရှောက်ဘူးလား ဗုဒ္ဓရဲ့ဂုဏ်တော်ဓမ္မရဲ့ဂုဏ်တော်သံဃာတော်ရဲ့ဂုဏ်တော်တွေအခုမိမိတို့ဟာတရားလေးကိုညအိယာဝင်တဲ့အခါအခုဘုန်းကြီးတို့ယောဂီများအိယာပေါ်မှာကိုယ့်ဟာကိုယ်ပက်လက်ကလေးအနေထားလေးနဲ့ထားပြီးတော့အိယာလေးပေါ်အဝင်မှာဝမ်းမိုက်ကလေးပေါ်လက်ကလေးပြင်ပြီးတော့ရှုမှတ်မှုလေးနဲ့အိတ်ကြည့်သမှာရှုမှတ်မှုလေးနဲ့အိတ်ကြည့်မှန်ရင်အိပ်ပျော်သွားမယ်မနေ့အိယာကနိုးရင်လည်းပဲအမှတ်တောင်မပြတ်ဘူးဖောင်းနေပြီနဲ့မှန်ရင်နိုးလာလိမ့်မယ်အဲဒီလိုနိုးလာတာကို ကောင်းစွာနိုးတာလားမကောင်းစွာနိုးတာလားသုပ္ပဗုဒ္ဓကောင်းစွာနိုးလာတာပါသုပ္ပဗုဒ္ဓံတိကောင်းစွာအိရာကနိုးလာတာအေးအေးဆေးဆေးချမ်းချမ်းသာသာပဲတရားကပြန်ပြီးမိမိကိုဆောက်ရှောက်တာတန်ခါကိုယ်ကိုအာယုံပြုပြီးတော့မိမိတို့နှလုံးသွင်းပြီးတော့ဖြစ်ကြည့်ပါအဲလိုအေးရင်ဒီမှာမနဲ့နိုးလာတော့လေဒီကုံတော်လေးအာယုံပြုရပြီကောင်းကောင်းနိုးလာလိမ့်မယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသုပ္ပဗုဒ္ဓပပုသံတိ အဲဒီလိုဘုရားရှင်ရဲ့ဂုဏ်ကိုအဖန်မှန်တလဲလဲနှလုံးသွင်းနေပြီဆိုရင်တဲ့အဲဒီနှလုံးသွင်းပြီးတော့နေတဲ့ပုဂ္ဂိုလ်မှာကောင်းစွာသုပ္ပဗုဒ္ဓကောင်းစွာနိုးခြင်းဖြင့်ပပုဇံတိနိုးကြကြကုန်လေအဲတော့သူဟာကောင်းစွာအိယာကနိုးလာတဲ့ဘုရားဂုဏ်ကိုတရိယာပြီးတော့နိုးလာတယ်တရားဂုံတော်ကိုနှလုံးသွင်းပြီးတော့တရားတွေရှုမှတ်ပွားများအားထုတ်ရင်းနဲ့အိပ်သွားမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကောင်းစွာနိုးမလားမကောင်းစွာနိုးမလားကောင်းစွာနိုးမယ် သံဃာကုံကြီးအာယုံပြုပြီးတော့အိပ်ရင်လည်းပဲဒီတိုင်းပဲဒါရင်လားဆိုတော့ဒီထဲမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမေးတယ်အဲဒီမှာဘုရင်ကြီးကမေးတယ်ဒီဘုရားရှင်ရဲ့ကုံတရားတော်ရဲ့ကုံဒါတော့ပဲလားတဲ့အဲလိုဂုံလေးကိုအာယုံပြုပြီးတော့နှလုံးတွင်းနေတဲ့ပုဂ္ဂိုလ်မှာအဲဒီလို မကောင်းတဲ့ဘလူးပေးတွေကနေအန္တရာယ်ပေးတွေကလွတ်ရအောင်ဆောက်ရှောက်သလားဆိုတော့မြတ်စွာဘုရားက ဖျားကုံနေမဟုတ်ဘူးတဲ့တရားကုံသံဃာကုံဒါရင်လားဆိုတော့ကာယကတာတတိတတိပဋ္ဌာန်တရားပဲကာယ ानु ပဒနာတတိပဋ္ဌာန်ပဲကာယကတာတတိအဲ့ဒီကာယကတာတတိဆိုတာကိုနှလုံးသွင်းပြီးတော့နေမယ်ဆိုရင်လည်းဒီလိုပဲကောင်းစွာနိုးတယ်တဲ့ဒါရင်လားဆိုတော့ကရုဏာဘာဝနာကရုဏာတရားဆိုတာကဘုန်းကြီးတို့ယောဂီများသူတစ်ပါးပေါ်မှာသနာတာ သူတော်ဘာပေါ်မှာပါလဲတဏှာကိုယ်အောက်ကတွေ့ကိုယ်အောက်မှာဒီမှာဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ပေါ်မှာတဏှာညှာတာတဲ့စိတ်ကရုဏာနောက်ပြီးတော့မေတ္တာဘာဝနာဘာဘာဝနာလဲအေးမေတ္တာဘာဝနာသူလဲကိုယ်လိုချမ်းသာခြင်းလိမ့်မယ်လို့ချမ်းသာစေလိုတာအဲဒီလိုဘာဝနာတွေပါပွားနေလေဆိုရင်တဲ့အဲဒီပုဂ္ဂိုလ်ဟာသုပ္ပဗုဒ္ဓပပုဇ္ဇန်တိ သူကောင်းစွာနိုးလာလိမ့်မယ်။ဘာနိုးလာလိမ့်မလဲ။ဒီဘေးရန်အန္တရာယ်တွေကိုမကြောက်ရောက်ခြင်းနဲ့ကောင်းစွာအိယာမှနိုးလာလိမ့်မယ်။အခုကြည့်ပေါ့။ဘလူကနေပြီးတော့သူ့ကိုသွားပြီးတော့စားဖို့ရတဲ့ခြေတော်လေးကိုသွားဆွဲခြေတော်လေးကိုသွားကန်ပြီးဆွဲလိုက်တာ။ဆွဲလိုက်တာနဲ့တည်းကြပြိုင်နေတဲ့ဟိုမှာကလေးကနမောဗုဒ္ဓတာနမောဓမ္မတာနမောသံဃတာဗုဒ္ဓတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအား နမောရှိခိုးပါဤဆရာဓမ္မတမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်များအားနမောရှိခိုးပါဤရှင်ဘုရားသံဃာတံမြတ်စွာဘုရားရှင်ဤတပိသသံဃာတော်ရှင်မြတ်တို့ကနမောရှိခိုးပါဤဘုရားဘုရားတရားသံဃာယရဏသုံးပါးကို သူတတိယသနာမရဘူးလားအဲလိုတတိလေးရလိုက်တာချက်ချင်းနှလုံးသွင်းပြီးတတိလေးပေါ်လာတာနဲ့တပြိုင်နက်တည်းဘလူရဲ့ဘေးကနေပြီးတော့မလွတ်မြောက်ဘူးလားအဲတော့မိမိတို့ဟာဒီဘုရားတရားသံဃာဟာတကယ် အာကိုတိုက်သလားအာမကိုတိုက်ဘူးလားတကယ်ကိုဘုန်းကြီးတို့ယောဂီများဒီဘုရားကုံတရားကုံတန်ခါကုံတွေဟာတကယ်အာကိုတိုက်တယ်တကယ်အာကိုတိုက်တဲ့တရားတွေပဲဒီလိုဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံကိုအမြဲတမ်းနှလုံးသွင်းနေလို့ရှိရင်ဘေးရန်အန္တရာယ်တွေမကင်းဘူးလားကင်းတယ်အခုတချို့ကရှိသေးတယ်ဒီထဲမှာညတစီ6တာလို့လို့ဘာလောက်တာလို့လို့ကိုပြန်ရင်တာကိုကိုယ့်အကူပြန်တာမဟုတ်ဘူး အခန်းထဲကပဲသူ့တစေးလျှောက်တာလိုလိုပါလှုပ်တာလိုလိုပြောပြီးတော့အဲ့ဒါအကြောင်းရှာပြီးပြန်လာရှိသေးတယ်။ကဲဒီလိုတရားမြဲနေတဲ့ပုဂ္ဂိုလ်တစေးက၆ပါအောင်မလား။တစေးသားလို့ဘလူးတောင်မှဒီမှာအကတ်မခံနိုင်ဘူးမကတ်နိုင်ဘူး။အဲ့တော့တစေးလိုမင်းသားလိုဟာမျိုးကတ်နိုင်ပါအောင်မလား။မကတ်နိုင်ဘူး။ဟောဒီဘုရားတရားတန်ခါယရနာ၃ပါးရဲ့ကိုမြဲဖို့လိုသလားမလိုဘူးလား။ဒါကြောင့်မို့ဘုဒ္ဓောမိသရဏံအိညာနာတိဗုဒ္ဓံသရဏံကိစ္ဆာမိ မေဘုရားရှင်ကိုရောမြတ်ကြီးအားအင်းညာဘုဒ္ဓမြတ်စွာဘုရားမှာ တပါတရဏကိုကိုွယ်ရသည်နတ်တိမရှိပါဘုရားဘုဒ္ဓမိတရဏအင်းညာနာတိဗုဒ္ဓံတရဏံကိသာမိမေဘုရားတပည့်တော်အားဘုဒ္ဓမြတ်စွာဘုရားရှင်မှာအင်းညာအခြားတပါသောတရဏကိုကိုွယ်ရသည်နတ်တိမရှိပါဘုရားဗုဒ္ဓမြတ်စွာဘုရားကိုတရဏကိုကိုွယ်ရဟူ၏ကိသာမိစိကပါဤဘုရား ဓမ္မံမေဖျားတတိတော်အာတံမောရသော်ဘုရားရှင်ဤတရားတော်မှတပါအညာချတပါသောအညာချတပါသောတရဏကိုယ်ွယ်ရာတိနတ္တိမရှိပါဗျာဓမ္မံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်ကိုပရဏံကိုယ်ွယ်ရာဟူ၍ကိစ္စမိစိကပ်ပါ၏မေဘုရားတတိတော်အတန်ကိုမြတ်စွာဘုရားရှင်ဤတိသာသံဃာတော်မှ ။ဤညာချတတ်ပါသောတရဏကိုကိုရာတိနတ်တိမရှိပါဗျာ။သံဃာမြတ်စွာဘုရားရှင်ဤတိတသံဃာတို့ကိုတရဏကိုကိုရာဝူ၍ကိစ္ဆာမိရှိကပ်ပါ၏။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘုရားမှတပါးကိုကိုရာရှိရလား။တရားမှတပါးကိုကိုရာရှိရလား။သံဃာမှတပါးကိုကိုရာရှိရလား။ အဲ့ဒီဘုရားတရားတန်ခါယရဏသုံးပါးကိုအမြဲတမ်းစည်းကပ်နေမယ်အမြဲတမ်းနှလုံးသွင်းနေမယ်ဆိုရင်ဘေးရန်အန္တရာယ်တွေမကင်းပေဘူးလားဘေးရန်အန္တရာယ်ကင်းရုံတင်လားဆိုတော့ကောင်းကျိုးချမ်းသာတွေရောမရနိုင်ဘူးလားေးဒါကြောင့်ရှင်တော်မြတ်ဖရာမတဲ့ပါအာကိုရာရဲ့လို့ရှိပါမလားဗျာကဲဆိုကြည့်ရအောင်လိုက်ဆိုကြည့်သားမှာရှင်တော်မြတ်ဖရာသည် ဖယားတပည့်တော်များဤအာကိုရာစင်စေ အမှန်ဖြစ်ပါသည်ဖယားဖယားတပည့်တော်များအာရှင်တော်မြတ်ဖယားမှတပါအာကိုစရာလည်းမရှိပါဖယား အာထာစရာလည်းမရှိပါဗျာကြီးညိုစရာလည်းမရှိပါဗျာမိခိုစရာလည်းမရှိပါဗျာရှင်တော်မြတ်ဖရာကိုအာကိုရာစင်စေ အမှန်တကယ်ဖြစ်၏ဟူ၍တပည့်တော်တို့ရဲ့စိတ်ထဲမှာတပည့်တော်တို့ရဲ့ယင်ထဲမှာမိဝဲစီကအတိအမှပြုလိုက်ပါဤမြတ်စွာဘုရား ရှင်တော်မြတ်ဖရာသည်ဟောကြားတော်မူအပ်သောတရားတော်မြတ်သည်ဖရာတပည့်တော်များ၏အာကိုရာစင်စစ်အမှန်ဖြစ်ပါသည်ဖရာဖရာတပည့်တော်များအား ရှင်တော်မြတ်ဖရာဤတရားတော်မှတပါအာကိုစရာလည်းမရှိပါဖရာအာထာစရာလည်းမရှိပါဖရာကြီးညိုစရာလည်းမရှိပါဖရာ မိခိုးတရားလည်းမရှိပါဗျာရှင်တော်မြတ်ဖရာကိုရှင်တော်မြတ်ဖရာဤဆရာတော်မြတ်ကိုအာကိုရာစင်စဉ်အမှန်တကယ်ဖြစ်၏ဟူ၍ တပည့်တော်တို့ရဲ့စိတ်ထဲမှာတပည့်တော်တို့ရဲ့ယင်ထဲမှာမိဝဲစီကအတိအမပြုလိုက်ပါဤရှင်ဖျာရှင်တော်မြတ်ဖျာဤတပည့်သားတန်ဃာတော်များအပေါင်းသည် ဖရာတပည့်တော်များဤအာကိုရာစင်စေအမှန်ဖြစ်ပါသည်ဖရာဖရာတပည့်တော်များအာရှင်တော်မြတ်ဖရာဤတပည့်သားတန်ဃာတော်မှတပါး အာကိုစရာလည်းမရှိပါဗျာအာထာစရာလည်းမရှိပါဗျာကြီးညိုစရာလည်းမရှိပါဗျာမိခိုစရာလည်းမရှိပါဗျာရှင်တော်မြတ်ဗျာဤ တတိသာတန်ဃာတော်များအပေါင်းကိုအာကိုရာစင်စဉ်အမှန်တကယ်ဖြစ်၏ဟူလေတတိတော်တို့ရဲ့စိတ်ထဲမှာတတိတော်တို့ရဲ့ယင်ထဲမှာမိဝဲစီကံ အတိအမပြုလိုက်ပါ၏ရှင်ဘုရားသာဓုအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကို ရှင်မယင်ကမိသားစုထင်းလက်သမားမိသားစုကိုမြတ်စွာဘုရားတန်ခေါ်သွားပြီးတော့ဘယ်လိုအကြောင်းကြောင့်ဒီလိုဘေးအန္တရာယ်တွေကနေပြီးတော့လွတ်ပါသလဲဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဗုဒ္ဓကတာတတိမြတ်စွာဘုရားရှင်ရဲ့ဂုဏ်ကိုအာယုံပြုပြီးဖြစ်တဲ့ဗုဒ္ဓနုတ္တိအမြဲတမ်းဘုရားဂုဏ်ကိုနှလုံးသွင်းနေတယ်ဓမ္မနုတ္တိမြတ်စွာဘုရားရှင်ရဲ့တရားတော်ရဲ့ဂုဏ်ကိုအမြဲတမ်းနှလုံးသွင်းနေတယ်သံဃာနုတ္တိမြတ်စွာဘုရားရှင်ရဲ့တပိသသံဃာတော်ရှင်မြတ်တို့ရဲ့ဂုဏ်ကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကာယကတံတတိအမြဲတမ်းတတိပဒံတရားတွေရှုပွားနေတဲ့ပုဂ္ဂိုလ်ဗာတရားတွေရှုပွားနေတာလေ။ အခုဘုန်းကြီးတို့ယောဂီများရောအိယာဝင်မိမိရဲ့အိယာလေးပုံမှာသာလေးလဲပြီးတော့အဲလေးပုံလက်တင်ပြီးဖောင်းတာပိန်တာလေးအိတ်မယ်။ဒါမှမဟုတ်နှာသီးပြားရဲ့ဝင်လေထွက်လေလေးကိုရှူရင်းနဲ့အိတ်မယ်။အဲလိုဆိုရင်ဒီကာယကတတတိဒီတတိတရားလေးနဲ့အမြဲတမ်းနှလုံးသွင်းပြီးရှုမှတ်လို့နိုးလာရင်လည်းပဲကောင်းစွာမနိုးဘူးလား။ဘေးရန်အန္တရာယ်တွေရောမကင်းဘူးလား။ ကဲမိမိဒီလိုအမြဲမပြတ်နှလုံးသွင်းနေတဲ့တက္ကတက္ကတက္ကတက္ကနှလုံးသွင်းနေတဲ့ကုသိုလ်တွေကရောကောင်းတဲ့ကုသိုလ်ကံတွေလားမကောင်းတဲ့ကုသိုလ်ကံတွေလားအဲ့ဒီကောင်းတဲ့ကုသိုလ်ကံတွေကမိမိကိုအကျိုးပေးတဲ့အခါကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားအခုဘုန်းကြီးတို့ဒီမှာကုတရားနာနေကြတဲ့ယောဂီသူတော်စင်တွေကရောကောင်းကျိုးလိုလားသလားဆိုးကျိုးလိုလားသလားဒီကောင်းကျိုးလိုလားရင်ဒီကောင်းတဲ့ဒီတတိပ္ပံတရားလေးနဲ့ရှုမှတ်နေဖို့မလိုအပ်ဘူးလား ဒီလိုမှမဟုတ်ဘူးဆိုရင်မေတ္တာဘာဝနာဘာဘာဝနာလဲမေတ္တာဘာဝနာလေးပွားနေမယ်မိမိတို့ရဆင်ခြင်းနာဖြစ်စီပေါ့မေတ္တာဘာဝနာလေးပွားနေကဲရဆင်ခြင်းနာကိုရှိနေတဲ့အလုံးတ attva ကြီးချမ်းသာကြပါစေချမ်းသာကြပါစေအမြဲတမ်းဘာဝနာလေးပွားရင်းနဲ့ဒီအိပ်ပျော်သွားမယ်ဒါကောင်းသောအိပ်ခြင်းလားမကောင်းသောအိပ်ခြင်းလားမေတ္တာဘာဝနာလေးနဲ့အိပ်နေတာမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ရောဘေးရန်အန္တရာယ်တွေမကင်းဘူးလား ကဲဒီမေတ္တာတရားတွေကရောမိမိကမေတ္တာပွားနေတဲ့အတွက်မိမိစီမှာရောပြန်ပြီးမေတ္တာအကျိုးတွေပြန်မရောက်ဘူးလားအသွားရှိရင် အပြန်မရှိဘူးလားအပြန်ရှိတယ်အသွားရှိရင်ပြန်ရှိတယ်ကိုမေတ္တာပွားနေရင်မေတ္တာတွေကကိုယ့်စီကိုပြန်လာမှာပဲခွန်ကြီးတို့စာဆောင်လေးတစ်ခုထဲမှာဘုန်းကြီးဖတ်ရတာလူသားတွေမဆိုတမ်းနဲ့တိရစ္ဆာန်တောင်မှပဲတိရစ္ဆာန်တောင်မှတော့မေတ္တာတွေကရုဏာတွေထားတဲ့ပုဂ္ဂိုလ်ကိုသိတယ် ဘုန်းကြီးတို့ဒီမှာဥပထုဤမေတ္တာလွန်ဆိုတာလေးကိုဘုန်းကြီးဖတ်ကူးတယ်။အဲဒီဥပထုဆိုတဲ့တရားကြီးဟာခွေးတွေကိုသူကအင်မတန်ကျင်နာပနာတတ်တယ်။ခွေးတော်ဝါဘာတော်ဝါတွေနဲ့ခွေးတော်ဝါတွေကိုအင်မတန်ကျင်နာပနာတတ်တယ်သူကကျင်နာပနာတတ်တော့ညနေပိုင်းရောက်ပြီဆိုရင်လည်းဒီအိမ်တွေကသမင်းကြံဟင်းကြံတွေကိုသူဟာတခါတည်း နောက်ကပုံကြီးတွေလည်းဟိုဘက်ဒီဘက်ရှူထမ်းပြီးတော့အိမ်နေမှာလက်ပတ်ပြီးတော့တမင်ညာအင်းညာရှိရင်ပြေးပါခွေးတွေကျွေးရအောင်ဆိုတော့ဒီဥပဒုအလာပဲစောင့်ပြီးတော့အိမ်တွေကလည်းတို့ရဲ့တမင်ညာအင်းညာတွေကိုအိမ်ထဲမှာဒီတိုင်းစွန့်ပြတ်မထားတော့ဘူးဒီဥပဒုလာတဲ့အချိန်သူ့ပတိတွေဝဲပေးထက်လိုက်တယ်သူ့ရဲ့ပုံကြီးတွေထဲမှာထည့်တောင်းကြီးတွေထည့်လိုက်အဲဒီမှာသူကဘုရားကွင်းမှာ ရှိတယ်အဲဒီမှာခွေးတွေကိုတွန်းတော်ချွေးတာခွေးတွေကလည်းပဲဥပဒုလာတော့မယ်ဆိုရင်ခွေးတွေကလည်းမျောနေကြတယ်အကုန်လုံးဘယ်မှမတော်ဘူးစုနေတယ် ဥပတုလာပြီဆိုရင်တခါလဲအဝေးကြီးကနေပြေးပြီးကြိုကြတယ်ဥပတုကိုအဲဒီလိုဥပတုရဲ့မေတ္တာတွေဟာခွေးတွေပေါ်မှာမေတ္တာဓာတ်တွေမရောက်ဘူးလားရောက်တဲ့အတွက်ကြောင့်ခွေးရဲ့မေတ္တာဓာတ်တွေကလည်းဥပတုကိုတခါလဲဆွေမျိုးရင်းချခဲ့လို့အမိတဏ္ဍနဲ့အကုန်လုံးဝိုင်းဖက်ကြတယ်ခွေးတွေကအကုန်လုံးဝိုင်းဖက်ကြတယ်အဲဒီဟာကဒီမှာရင်မဟုတ်ဘူးသူနိမိတ်ဆက်ဆက်ကျွေးနေတာတွေမဟုတ်ဘူးဒီသူခွေးတွေပေါ်မှာမေတ္တာဓာတ်ကရှိသူဟာတဲ့ တထုံဘက်ကိုရောက်သွားတယ်ပထုံဘက်ရောက်သွားတဲ့အခါကျတော့ကိလာသဆိုတဲ့တောင်ကြီးရှိတယ်အဲ့ဒီကိလာသတောင်ပေါ်ကဘုရားကိုသူသွားမယ်သွားမှဆိုတော့သူနဲ့မိတ်ဆွေတွေသွားကြတယ်အဲ့ဒီမှာရွာတွေကဖြတ်သွားကြတယ်တောင်ချေရွာအဲ့ဒီတောင်ချေရွာတရွာမှာဆိုရင်ခွေးတွေကအင်မတန်ဆိုးတာလေရွာတွေကဖြတ်သွားပြီဆိုရင်နောက်ကလိုက်ပြီးခွေးကြိုက်ခံရတာခွေးဝိုင်းကြိုက်ကြခွေးအုပ်ကြီးနဲ့အဲ့ဒီမှာဒီဥပသူတို့သွားတဲ့အခါကျတော့ခွေးတွေကတခါတည်း အတင်းဆိုအတန်ပေးပြီးဆူတန်ပေးပြီးတော့ကိုယ်တွေကဝိုင်းပြီးတော့လိုက်ကြတာတခါကိုယ်တွေဝိုင်းလိုက်ကြတဲ့ခါကျတော့ဟာနောက်ကလူတွေကကြောက်ပြီးတော့တခါနဲ့နောက်ပြန်ဆုတ်ဥပထူကတော့ရှေ့သွားဆက်သွားတဲ့အခါကိုယ်တွေကစောစောကတော့ကြိုက်ဖို့ပြေးလာတာပဲဒါပေမဲ့တကယ်ကဥပထူနာနဲ့ရောက်ရောကိုယ်တွေကအရှင်တတ်တဲ့ပြီးအမီးတွေနှံ့ပြီးဥပြီးတော့ဥပထူကိုဝိုင်းဖက်ကြတာလေရှင်းတော့ဒါသူသူကျွေးတဲ့အစာကိုတခါမှမစားရသေးဘူး သူ့ရဲ့မေတ္တာဓာတ်တွေခွေးတွေပေါ်မှာ မရောက်ဘူးလားခွေးတွေစီကမေတ္တာနဲ့ပြန်ပြီးတော့မလာဘူးလားပြန်လာတယ်ဒါကြောင့်မို့ကိုယ်ကမေတ္တာပွားရင်ကိုယ်စီပြန်မလာဘူးလားကဲဒီကနေ့ဘုန်းကြီးတို့ယောဂီများကိုအခုတတိပဒံဝိပဿနာတရားတွေပွားပါပွားရင်ကနေစိတ်တွေပြန်ကျဲနေလို့ရှိရင်ဘုန်းကြီးကဘာဘာဝနာပွားခိုင်းတယ်မေတ္တာဘာဝနာလေးပွားပွားတဲ့အခါမှာမိမိကိုယ်ကိုမိမိအရင်ဆုံးပွားမိမိချမ်းသာခြင်းမလားမချမ်းသာခြင်းမလား ကိုယ်ရောစိတ်ရောချမ်းသာခြင်းတယ်အခုမိမိသံမွဲဖြေထားတယ်မိမိကြီးမှန်းထားတယ်ကိုယ်လူတွေအားလုံး၆ပါးသာလုံးလိုခြင်းတယ်တကယ်လို့ကိုယ်လူတစ်ခုလောက်မရဘူးဆိုရင်တော့စိတ်ကဘာဖြစ်သွားမှာလဲဆင်းရဲသွားမှာပေါ့အခုကိုယ်ကနေပြီးတော့ချမ်းသာခြင်းမေတ္တာပွားကိုမေတ္တာတွေကအဲ့မိမိကိုယ်ကိုမေတ္တာပွားရင်ကိုကိုယ်တိုင်ချမ်းသာခြင်းတယ်ဒါကြောင့်မို့ကိုကိုယ်ကိုအရင်ဆုံးပွားကိုကိုယ်သောငါကိုပွားပြီးရင်ကိုကျေးဇူးရှိတာဘယ်သူတွေရှိဆုံးလဲ မိဘတွေပဲအဲဒီတော့ကျေးဇူးအရှိဆုံးပုဂ္ဂိုလ်ကိုတခါပွားအဲဒီပုဂ္ဂိုလ်တွေကိုအရင်ပွားပြီးရင်သူ့ရဲ့ကိုယ်ဆောင်တတ်တွေပွားနောက်ဒီကိုမောင်နှမတွေကျေးဇူးမရှိဘူးလားရှိတယ်အဲဒီပုဂ္ဂိုလ်တွေပွားသူတို့ကိုယ်ဆောင်တတ်တွေပွားပြီးပြီဆိုမှမိမိရဲ့အဖြေလွှာကိုအခုအမှတ်ပေးနေတဲ့ဆရာဆရာမတွေကိုမလုပ်ရမလဲမေတ္တာပွားမေတ္တာပွားတဲ့အခါမှာအခုတရားဓမ္မယုံတွေရှိတဲ့အချိန်လေးပွားရမှာလားကိုယ်ဆောင်တော့မပွားရဘူးလား ဟောတော့တတိယသေးရဲ့လားကဲကိုယ့်အကိုပဲဒါကတော့မပွားမိရင်တော့ဘုန်းကြီးတောင်းမယူအဆောင်မှာရောက်နေတဲ့အချိန်မှာဆရာမလက်ထဲမှာအဲ့အမှတ်ဖြစ်တဲ့ဆရာမလက်ထဲမှာကိုယ့်ဖြေလွှာကြီးနဲ့ရောက်နေရင်တော့သွားပြီကိုကတခါတဲ့အဆောင်မှာတခါတဲ့စူးညံနေတာတခါသူပြောလိုက်ကိုပြောလိုက်ရဲ့စူးညံတစ်ပန်းလုံးနေတဲ့အချိန်ကဲအဲ့ဒီအချိန်ကျမှလာဟိုကဆရာမလက်ထဲကကိုယ့်ဖြေလွှာကြီးရောက်သွားရင်တော့ပြီးပြီ တယ်ကိုအဲ့ဒီအချိန်လေးမှာမေတ္တာပွားနေလေဆိုရင်ဆရာမလက်ထဲမှာဆရာဆရာမတွေလက်ထဲကိုဖြေတော်လေးရောက်ကိုကလည်းမေတ္တာပွားနေလို့ကိုမေတ္တာရောက်သွားပြီဆိုရင်သူမေတ္တာကိုစီပြန်မလာဘူးလားတခါလေသူသမီးရဲ့သူသားရဲ့အရှိတော်လေးကိုကန့်ချီရတယ်လို့ကန့်ချီရနေတာဟုတ်ပဲအဲ့မှာအမတ်တွေပြေးကျင်နေတော့အမတ်တွေကကြစ်ချင်နေတော့တာအဲ့လိုကိုတခါလေပြေးကျင်နေတဲ့အတွက်ကြောင့်မို့အမတ်ကိုရရကားလေးရှားပြီးတော့တခါလေပြေးနေတာအဲ့လိုလေးဖြစ်သွားတယ်ဒီလိုမဟုတ်ဘဲနဲ့ ယောဂီတို့အဆောင်ပြန်ရောက်ရင်တခါလဲမေတ္တာပို့ဖို့လဲမေ့တရားအထုတ်ဖို့လဲမေ့ဆိုရင်တော့ဘုန်းကြီးတို့တောင်းမယူနိုင်ဘူးဘုန်းကြီးတို့တောင်းမယူနိုင်ဘူးအဲတော့တကယ်တမ်းကိုကိုကိုတကယ်တမ်းရည်ရွယ်ချက်ကြီးကြီးမားမားနဲ့ဆိုရင်အဆောင်မှလေးပဲမလုပ်နေရပါနဲ့မေတ္တာပွားနေအဆောင်မှလေးပဲကိုတရားလေးနဲ့ကိုနှလုံးသွင်းနေဖို့မလိုဘူးလားဒီအဲ့လိုဆိုရင်သိကြတယ်ဘုန်းကြီးယောဂီများသိကြတယ် ကိုကိုကံတွေကကိုပြုတဲ့ကံတွေကကိုစီပြန်ပြီးတော့ကောင်းကျိုးတွေမလာနိုင်ဘူးလားညာလာနိုင်တယ်အခုဒါကြောင့်မို့မြတ်စွာဘုရားကဒီဗုဒ္ဓနုဒ္ဒတိတရားကုံလေးတွေအာယုပြုုံနဲ့မဟုတ်ဘူးတဲ့ဓမ္မနုဒ္ဒတိသံဃာနုဒ္ဒတိတရားကုံသံဃာကုံနောက်ပြီးတော့ကာယကတတတိဒီမှာတတိကံတရားတွေကာနုပဒနာတတိကံတရားတွေပွားနေတယ်ကရုဏာဘာဝနာတွေပွားနေတယ်မေတ္တာဘာဝနာတွေပွားနေတယ်အဲဒီပုဂ္ဂိုလ်တွေဟာသုပ္ပဗုဒ္ဓံပပုဇ္ဇာတိ ကောင်းစွာလို့ရင်ဘေးရန်အန္တရာယ်တွေကကင်းတယ်အဘေးရန်အန္တရာယ်တွေကင်းပြီးတော့သူတို့မှ ကောင်းကျိုးချမ်းသာတွေမရနိုင်ဘူးလားဗျာကောင်းကျိုးချမ်းသာတွေရနိုင်တယ်ဆိုတာကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဟောလိုက်တာသုဗ္ဗဗုဒ္ဓံပပုဇံတိတဲ့သုဗ္ဗဗုဒ္ဓံပပုဇံတိကတ္တဂေါတမသာဝကံရေတံဒီဝဇာရဒောသနေသံဗုဒ္ဓကတ္တတတိရေတံကျင်ကိုရမဘုရားရှင်ဤတိတံသာဝကများသာ ဒီဝါစာနိခန္ဓာ၎င်းရာဒေါသအငြင်းခန္ဓာ၎င်းနိစ္စအမြဲမပြတ်ဘုဒ္ဓဂတာတတိဘုရားရှင်ဂုဏ်တော်ကိုအာယုပြု၍ဖြစ်သောဗုဒ္ဓံလုဒ္ဓတိကမ္မထံတိအတ္တိရှိ၏ဒီဂေါရမတာဝကထိုဂေါရမဘုရားရှင်တပိတာတာဝကသည်သရခခတိသုပ္ပဗုဒ္ဓကောင်းစွာလိုခြင်းဖြင့်ပပုဇံတိလိုတိညီကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဒေသနာတော်လေးဟောလိုက်တာရှင်မင်းရောဟိုဘက်ကလဲသမားထင်းတဲ့သမားရဲ့မိသားစုရောမရှိဘူးလားအဲ့ဒီမှာမြတ်စွာဘုရားဒီကာထာလေးတွေကိုဟောကြားပြီးတဲ့အခါကျတော့ထင်းတဲ့သမားရဲ့သားသူငယ်လေးရော သူ့ရဲ့မိဘနှစ်ပါးရောအားလုံးပေါ့သူတို့ခညာလေးပဲနဲ့ဒီမင်းရဲ့ရှိမြောက်လေးခံရတယ်ခုမြတ်စွာဘုရားဟောတဲ့တရားလေးပဲဒီစိုးစိုးပိုင်းကသူတို့ဟာမိစ္ဆာတိကြီးယူဝါဒရှိတဲ့ပုဂ္ဂိုလ်တွေပဲဒါပေမဲ့လို့ခုမြတ်စွာဘုရားရှင်ရဲ့ထံမှာရောက်ပြီးတော့ဒီကလေးဟာမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုအမြဲတမ်းနှလုံးသွင်းပွားများနေတဲ့ပုဂ္ဂိုလ်ဆိုတော့အဲဒီမှာမြတ်စွာဘုရားဟောတဲ့တရားကိုနာကြားနှလုံးသွင်းတယ် အဲ့လိုနှလုံးသွင်းရင်းနဲ့မြတ်စွာဘုရားဟောတဲ့တရားတော်ရဲ့အဆုံးမှာနှလုံးသွင်းနေဆိုတော့တရားတော်ပေါ်မှာအာယုံစိုက်တာလားမစိုက်တာလားတရားတော်ကိုသူအာယုံစိုက်ပြီးနာကြားနေတာအဲ့လိုနာကြားနေတဲ့အခါဘုရားရှင်ရဲ့ဂုဏ်တရားတော်ရဲ့ဂုဏ်သံဃာတော်ရဲ့ဂုဏ်နောက်ပြီးတော့ကာယလူပဒနာနောက်ပြီးတော့ကရုဏာမေတ္တာဘာဝနာတရားတွေနှလုံးသွင်းပွားများနေတဲ့ပုဂ္ဂိုလ်အမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေဟာ အဲလိုပြေစိုးရန်ဆိုအန္တရာယ်ဆိုးတွေကလွတ်မြောက်ပြီးတော့ကောင်းကျိုးချမ်းသာတွေရနိုင်တယ်ဆိုတာကိုသိပြီးတော့နာကြနှလုံးသွင်းရင်းနဲ့မြတ်စွာဘုရားတရားဆုံးတဲ့အခါကဏ္ဍကြတော့အဲဒီသူငယ်လေးရောပေါ့ထင်းလက်သမားရဲ့သူငယ်လေးရောသားတငယ်လေးရော အားလုံးထင်းလက်သမားဇနီးမောင်နှံရောအားလုံးဟာမြတ်စွာဘုရားရဲ့တရားဆုံးမှာတောတပ္ပတိမညာပူညာဆက်ရောက်ပြီးတောတပ္ပံတည်ကြတယ်။ဗာတည်ကြတယ်။ သောတာပန်တည်သွားတယ်ဆိုတာတရားတစ်ဆင့်ပြီးနောက်သွားအဲဒီမှာသောတာပန်အရိယာဖြစ်သွားပြီဆိုရင်သူဟာအပယ်၄ပါးကလုံးဝမလွတ်ဘူးလားဗျာဒါကြောင့်ဒေသနာဝတ္တနေဒေသနာတော်ဤအဆုံး၌ဒါယကောသူငယ်ကလေးသည်မာတာပိတုယိမိဘနှစ်ပါးနှင့်အတူတကွသတိအတူတကွသောတပတိဖလေသောတပတိဖို့၌ပဋိစ္စတိ ကောင်းစွာမသွေးကြည်တော်မူပါ၏တည်းကဲဣမယသုကြ